ဇွန်လ15ရက်2019ခုနှစ်စနေနေ့တဲ့ဒီနေ့မှာတရားစည်းကမ္မဋ္ဌာန်းဒါနတရားတရားသံဃာမိဘဆရာသမားနန္ဒောနန္ဒငါးပါးတို့နဲ့ဤသို့တော်ရင့်ပါစီဆရာတော်ဘုရားကြီးမဏိတာဓမ္မဆရာတော်ဘုရားကြီးယခုလက်ရှိမိလင်းဆရာတော်ကြီးစရှိသော ဆရာသမားတို့ဤကိုယ်တော်ကျေးဇူးတော်အနန္တတို့ကြောင့်ဆရာတော်တန်ဃာတော်များနဲ့ယောဂီသူတော်စင်များအလူရှင်လူမများဝေယဝိဆကုသိုလ်ရှင်များဤရိတ်တာနှင့်ဆက်တွယ်ပတ်သက်ပဒန်းဆက်ရှိသောမြင်ရမမြင်အပ်သောပုဂ္ဂိုလ်တ attva အလုံးတို့သည်ပြည်ရန်ကြောင်းကြအမှုသောကတွေကင်း၍ ကိုစိတ်နှပြကျဉ်းညမမချမ်းချမ်းသာသာဖြင့်တတိပဒံတရား၄ပါးတို့ကို မပြတ်မလက်အမတ်ဒီဆက်အောင်တတ္တပညာသမာဓိဝရိယဆက်ဆက်မိအောင်ရှုမှတ်ပွားများနိုင်ကြသဖြင့်မိမိတို့နောက်ကလိုက်နေတဲ့မွေကြီး၄ကောင်ရန်သူကြီး၅ယောက်အတွင်းရန်သူစတဲ့ ဘေးပေါင်းရန်ပေါင်းလွတ်မြောက်ရာဖြစ်တဲ့ဥမပကံဤချမ်းသောနေမည်မှာဤချမ်းချမ်းငြိမ်ငြိမ်သက်သက်ဤမြတ်မြတ်မျိုးရွှင်ချမ်းမြေနိုင်ကြပါစေလို့မေတ္တာစကားဖြင့်ဓမ္မသဘင်စတင်ဖွင့်လိုက်ပါပြီမနေ့ကတော့နန္ဒီရာဂနဲ့ပတ်သက်ပြီးတဏှာ၃ပါးပြောကြပြီးပြီခဏတဏှာ၆ပါးဆိုတာပြောပြပါမယ် အစဉ်ကိုတတ်မဲ့တဲ့ရူပတဏအတန်ကိုတတ်မဲ့တဲ့တတ္တတဏအနံကိုနှက်တဲ့နှစ်သက်တဲ့ဂန္ဓတဏအယတာကိုနှစ်သက်တဲ့ရတ္တတဏအတွေ့အထိကိုနှစ်သက်တဲ့ဘုဒ္ဓဗတဏတရားပေါ်မှာနှစ်သက်တဲ့ဓမ္မတဏလို့တဏ6ပါးရှိတယ်ရမူရင်းဖြစ်တဲ့တဏ၃ပါးကတော့ဓမ္မူတေထားရမှာ ကာမတဏဘဝတဏဝိဘဝတဏတဏသုံးပါးအရင်ကံပြီးတော့ခုပြောခဲ့တဲ့အယုံ6ပါးတဏ6ပါးနဲ့မြောက်မြောက်ရင်6 3 38အစင်းမှလည်းတဏ3ပါးအတန်မှလည်းတဏ3ပါးအနတ်မှလည်းတဏ3ပါးအယတမှလည်းတဏ3ပါးအတွေ့အထိမှလည်းတဏ3ပါးဓမ္မမှလည်း တဏှာ၃ပါး၁၈ပါးဖြစ်သွားတယ်အဲဒီ၁၈ပါးအတိတ်ကာလတုန်းကလည်း၁၈ပါးဖြစ်ခဲ့ဘူးတယ်ပြစ္ဆုတ်ပံမှာလည်း၁၈ပါးဖြစ်တယ်နောင်နာကမှာလည်း၁၈ပါးဖြစ်တယ်ဆိုတော့၁၈သုံးဒီ54အဲ့ဒါမိမိတန်တမှာဖြစ်တာ54ပါးဗိဒာလို့ခေါ်တဲ့သူတစ်ပါးတန်တမှာဖြစ်တာ54ပါး ပေါင်းလိုက်တဲ့ကံအဲ့ဒါတဏှာတရား၈ပါးလို့ခေါ်တယ်အဲ့ဒါအဲ့တဏှာတရား၈ပါးကိုအကျဉ်းချက်လိုက်တော့တဏှာတရား၈ပါးအကျဉ်းချုပ်တော့တဏှာ၃ပါးအဲ့ဒီတဲ့ထက်ကျင်တော့နန္ဒီရာကတဲ့အဲ့ဒီနန္ဒီရာကဆိုမိမိကိုသိအောင်တတ်မဲ့အတွင်းလူယုံတော့အတွင်းလူတ္တမဖြစ်တယ်လို့နားလည်ပြီးတော့အိတ်တဏရဲ့ လက်အောက်ကလွတ်မြောက်အောင်လို့တရားဟောတရားနာ ပရိသတ်အလုံးကြိုးစားရမှာဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါတယ်တဲ့တဏှာကတဏှာကဘလို့ဖြစ်စီလဲဆိုရရရန်တဏှာဘောနောဘဝိကာလို့ဓမ္မစကဘောဓနာသုံးမှာမြတ်စွာဘုရားဖွင့်ပြခဲ့တယ်ရရန်တဏှာဘောနောဘဝိကာ အဲ့ဒီနန္ဒီရာဂလို့ခေါ်တဲ့တဏှာသည်တဲ့ဘဝတစ်တွေကို ဖြစ်စေတတ်တယ်တဲ့ခုဘဝခန္ဓာတွေဖြစ်ကြတာများလာပါပြီလူဖြစ်တဲ့ဘဝလည်းများလာပြီအဲနတ်ဖြစ်တဲ့ဘဝမြမဖြစ်တဲ့ဘဝတွေအများကြီးပေါ့မြမမှာလည်းသုတ်တာဝါဒငါးဘုံခြံထားလို့ကြံတော့မြမဘုံ20မှာ15ဘုံကတော့ဖြစ်ခဲ့ဘူးတယ် ဘဝတွေဖြစ်ခဲ့တာအဲဟိုတုန်းကလည်းဖြစ်ခဲ့မှုပြီယခုလည်းအိတနာကစီမံလို့ဘဝခန္ဓာဖြစ်နေပြီနောက်လည်းပဲဒီတနာကို မပယ်နိုင်သေးဘူးဆိုလို့ရှိရင်နောက်လည်းမရေမတွက်နိုင်သောဘဝများစွာဖြစ်ပြီးတော့ဖြစ်တိုင်းဖြစ်တိုင်းသောဘဝတွေမှာမိုးခြင်းပဲနဲ့လည်းအိုးရမယ်မနာခြင်းပဲနဲ့လည်းနာရမယ် မသေးခြင်းပဲနဲ့လည်းသိရမယ်တဲ့ဖြစ်သူတွေနဲ့ကြွယ်ရတဲ့ဒုက္ခတွေမုန်းသူတွေနဲ့တွေ့ရတဲ့ဒုက္ခတွေအဲလူကျင်နာမရတဲ့ဒုက္ခတွေနောက်ဆုံးတော့ဟောဒီခန္ဓာကိုယ်ကြီးတစ်ခုလုံးကဒုက္ခဒုံဒုက္ခကဲဒုက္ခအစုဝေးကြီးဖြစ်နေတယ်တဲ့အဲ့ဒီဒုက္ခအစုဝေးကုတရားဟောတဲ့ဘုန်းကြီးတို့ယုံနံခန္ဓာ ယောဂီတို့ယုံနာခန္ဓာကြီးကဒုက္ခအစုပုံကြီးဒါသိအောင်တရားမှတ်တာဒုက္ခလို့သိအောင်လို့ဖြည်းဖြည်းသွားဖြည်းဖြည်းဓာတ်ဖြည်းဖြည်းတိုင်းဖြည်းဖြည်းရက်ဒုက္ခတွေသိလာတာပဲတရားတိုင်းလည်းဒုက္ခတွေသိလာတာပဲအဲဒုက္ခမသိလို့တဏှာကတွေ့ညိတာဒုက္ခကိုသိရင်တဏှာမတွေ့ညိတော့ဒုက္ခမသိတွေ့ညိလေသည်ဒုက္ခမြင်သည်မညိတွေ့ပြီတဲ့ ယာယတနာဘောနောဘဝိကနန္တီရာဂသာကတာနှစ်သက်ခြင်းတတ်မဲ့ခြင်းနဲ့တကွာဖြစ်တယ်တဲ့ဖြစ်တိုင်းဖြစ်တိုင်းအာယုမှာနှစ်သက်တယ်တတ်မဲ့တယ်ဆွေးလန်းတယ်อืมဒါလိုဖြစ်တယ်တတရတတရဘိနန္ဒီနီတဲ့ဖြစ်တိုင်းသောဘဝမှာပျော်မွေ့တယ်အဲနောက်ဆုံးတလိษံဖြစ်တလိษံဘဝပျော်တာပဲအဲကိုယ်ဖြစ်တော့ကိုယ်ဘဝမှာပျော်တယ် နွားဖြစ်တော့နွားဘဝမှာပြောတယ်ဝက်ဖြစ်တော့ဝက်ဘဝပြောတယ်ကြက်ဖြစ်တော့ကြက်ဘဝငှက်ဖြစ်တော့ငှက်ဘဝဘေဘဝဖြစ်ဖြစ် ဖြစ်တိုင်းဖြစ်တိုင်းသဘောနဲ့ပြောမှု့နေတာတဲ့အဲ့ဒါနန္ဒီရာကတဏရဲ့အစွမ်းဒီတဲ့အဲ့ဒါဒီမြတ်စွာဘုရားကဒီတဏကို အတွင်းလူတသမာလူယုံတော့လူတသမာလို့မြင်အောင်ထင်အောင်တတိပဋ္ဌာန်အသိဉာဏ်ဖြင့် ပေါ်တိုင်းမပြတ်ရှုမှတ်နေကြအဲ့လိုရှုမှတ်လို့ရှိရင်ခန္ဓာဒုက္ခသဘာဝတွေသိပြီးတော့သူ့ကိုပယ်ရှားနိုင်လိမ့်မယ်လို့ခေါ်တော်မူလိုရင်းဖြစ်ပါတယ်တဲ့နန္ဒီနန္ဒီရာဂဟာဘဝတည်းဒီဖြစ်စီဖြစ်စီပြီးတော့တတဝါတွေကိုနှိမ့်ဆက်တယ်တဲ့ဟိုရအောင်နှိမ့်ဆက်တယ်နာရအောင်နှိမ့်ဆက်တယ်သိရအောင်နှိမ့်ဆက်တယ် အဲ့နှိမ့်ဆက်တဲ့သဘောလေးသဘောပေါအောင်တဲ့ဒီလင်္ကာမှာဖြစ်ခဲ့တဲ့အဲမှတ်တမ်းဇာလန်လေးတခုပြောပြခြင်းပါတယ်အဲဒီမတိလင်္ကာရွာတရွာမှာအကိုရဲ့မိမနဲ့ညီငယ်နဲ့အဲမာယွင်ကြတဲ့သဘောပေါ့လေအဲမာယွင်ကြတော့ကာလတခုကြတော့ အဲဒကမကလည်းသူ့ယောက်ျားအကိုကြီးတဲ့ညီငယ်လေးကိုပို့ပြီးတော့အလေးသာချစ်နေတယ်ပေါ့လေအလေးသာချစ်နေတော့ကဲတို့နှစ်ယောက်လွတ်လွတ်လပ်လပ်နေရအောင်နင်းကိုကြီးတက်ပြေးအဲဒါလို့ပြောတယ်အဲဒါလို့ပြောတော့အဲမလုတ်ပါနဲ့အကိုကြီးရအဖရပဲအကိုကြီးရတိန်လုံးစားဖို့တောက်ဖို့ စီမံဖန်တီးရှားပွေလောက်ကင်ကျွေးနေကျေးဇူးအင်မတန်ကြီးတယ်မလုတ်သက်ပါဘူးမတက်သက်ပါဘူးပေါ့လေအဲဒကမလည်းခဏခဏတိုက်တွန်းတယ်အဲ့ဒါဗမာစကားပေါ်နဲ့ရှိတယ်မယားအဲဘုရားဟောတော့တလတယ်မယားပြောတော့တညတယ်အဲ့ဒါဘုရားဟောတဲ့တရားသဘောပေါက်ခြင်းမပေါက်ပါအဲမယားပြလိုက်တော့သဘော ပေါက်သွားတယ်နင်းခဲ့ သူ့ကိုမတတ်ရင်ငါစီမလာနဲ့တော့ဆိုလိုက်တော့နောက်ကျတော့ဟိုသားလည်းမနေနိုင်ဘူးကဲဘယ်လိုလုပ်တတ်မှာတော့ဩတပ်ပုံတန်ဤလွယ်ပါတယ်နင့်ကိုကြီးတော်တဲ့ကပြန်လာတဲ့အခါငါကကဒက်ပင်ရေစိတ်ကိုရေကျိုးဖို့လွှတ်လိုက်မယ် အဲနင်ကအဲ့ဒီမှာရဲတင်းကင်ပြီးအစင်းသင့်စောင့်တယ်ရဲတင်းကိုလည်းသွေးတာထက်တဲ့မြဲမြဲမိနေအောင်သွေးတာတခါတည်းခုတ်ကြရင်ပိုင်ကနေပြတ်သွားအဲ့ဒါနင်ကဓာသူပြီးအဲ့မှာစောင့်နေငါအဲ့ကိုလှုပ်လိုက်မယ်အဲ့တော့ကိုကြီးဒေါ်ရရပြန်လာအဲခေါင်းတွေပါတွေပြီးပြီးဟာခေါင်းတွေကညစ်ပတ်နေတယ်ကြည့်လို့မကောင်းဘူးနန်းစောနေတာပဲဒီနေ့ကိုကြီးကြိုက်တဲ့ဓမင်းလေးလည်းချက်ထားတယ် အဲ့ဒါလေးမစားခင်တန်တန်ရှင်းရှင်းနဲ့မိသားစုတွေဝိုင်းဖွဲ့စားရအောင်အဲမစားခင်တန်တန်ရှင်းရှင်းပြန်ကတဲ့ပင်ရေစိတ်သွားပြီးတော့ရေချိုးကြည့်အောင်ဒကမလှလိုက်တယ်ညတကားတော့ဝန်တာနေတာပေါ့လေဒီငါဒကမကငါပေါ်မှာအင်မတမจิตတယ်အင်မတမခင်းတယ်မြတ်နိုးတယ်တန်ဖိုးထားတယ်လေးစားတယ်ဒီလိုထင်နေတာပေါ့လေ အဲ့ဒါအဲ့ဒါနန္ဒီရာဂဖြစ်နေတာနန္ဒီရာဂတဏှာဖြစ်နေတာအဲဖြစ်တော့ကောင်းပါပြီရေရေကတဲ့ပကြီးစိတ်သွားရခေါင်းလျှော်ဖို့ရေရေရေစေးဖို့ခေါင်းရေစေးရင်လည်းခေါင်းလျှော်ပြီးငုတ်နေတာဟုတ်အဲငုတ်နေတော့မှသူ့ညီရထွက်လာပြီးတော့ရဲတဲ့နဲ့ခုတ်ကြတကားတဲ့တည်တယ်တဲ့အဲ့ဒါမသိခင်မှာဒီတကားရဲ့စိတ်ထဲမှာနန္ဒီရာကသူ့မိမပေါ်မှာ အပြစ်မမြင်အနှစ်ထင်ချစ်ခင်နေတဲ့နန္ဒီတာကတဏှာဆွဲကြောင့်အဲနောက်ဘောမှာသူ့ရင်သွားမွေဖြစ်တယ်မွေဖြစ်တော့မွေရလဲအဲ့တကမာလေးမကြာခဏသူ့သူ့စီကတ်နေတာပေါ့လေသူ့စီမကြာခဏကတ်တယ်အဲ့တော့သူကသိတယ်ဧကန္နတာဟူလူဖြစ်မယ်ယောက်ျားဖြစ်မယ်တက္ကတက္ကံလို့သိပြန်ရောအဲ့ဒါအဲ့မွေဘွားကသိတော့ ဒီနန္ဒီဓာတ်ကပျောက်မလားမပျောက်ဘူးမပျောက်အမှန်မသိမပျောက်အမှန်ကိုမြင်မှအမှန်စင်ပဲယောဂီတို့အမှန်မြင်အောင်တရားမှတ်တာနော်အမှန်မြင်အောင်တရားမှတ်တာဘာအမှန်တော့ဒုက္ခအမှန်သွားရတာဒုက္ခဟောနေရတာဒုက္ခနားနေရဒုက္ခ ရက်နေရတာဒုက္ခစားရတာဒုက္ခကိုယ်ရတာဒုက္ခစားရတာဒုက္ခအလုံးဒုက္ခတွေကြီးပဲဒုက္ခဒုက္ခဒုက္ခဒုက္ခဒါအမှန်သိအောင်မှတ်ရတာအဲဒုက္ခအမှန်သိမှတမ္မာဒိဋ္ဌိဖြစ်မှာတဲ့အဲ့ဒါသိအောင်လို့တရားမှတ်ခိုင်းတာအဲ့တော့မွေးပွားသိတော့တဏှာနန္ဒီတာကပျောက်ပလားမပျောက်သေးဘူးအဲမွေးပွားကသေးတော့နောက်ပွားခွေးပြစ်ပြန်နေအဲ့ဒီမှာလာခွေးပြစ်တာ အဲခုနတက်ဘောနောဘဝိကတပံဘဝတိကိုပြည့်စေတတ်တယ်ဆိုတဲ့သူရဲ့စီမံချက်အတိုင်းနဲ့နောက်ဘဝခွေးပြည့်ခွေးပြည့်တော့လေအဲ့ဒီမိမသွားလိုက်ရနောက်ကလိုက်တာပဲနောက်ကလည်းဘေးအကဲ့ကြီးကြတာပေါ့လေဒီအမေရိကန်ဆိုတော့ကဲ့ကြီးမှာမဟုတ်ပါဘူးအမေရိကန်ကခွေးတွေမတန်ချစ်ကြတယ်အဲဝမကတော့အဲခွေးမိုးဆိုကြီးဘယ်သွားမလို့တော့ဘယ်တော့တော့ဘယ်တောင်သွားမှာတော့တို့လည်းသားကောင်းနေရမျှပါအောင်ဘာညာနဲ့ အဲသူ့ကြီးစင်နောက်ပြောင်ကြတယ်သူရက်လာတယ်အဲရက်လာတော့အဲဒါဧကနာဟိုလူဖြစ်မဲ့တတ်အောင်တခါသေးပြန်ရောအဲလူဘဝတခါသေးမွေဘဝတခါသေးကိုယ်ဘဝတခါသေးနန္ဒီဓာကပြောက်ပလည်းမပြောက်သေးဘူးစိတ်ဆိုတာခဲကြီးနော်အမှန်မမြင်လို့အမှန်ကိုအမှန်လို့ထင်နေတာအဲ့ဒါနဲ့ ခွေးပွားသေးတော့နွားပြစ်ပြန်နေတဲ့အဲ့အိမ်မှာသွားပြီးနွားပြစ်နွားပြစ်တဲ့နွားကတကောက်ကလိုက်တာပဲဒီတကမာလေးသွားရလိုက်ဟေးနွားကြောင်သားကြီးဘယ်တော့သွားမှလဲမြက်တွေပဲနဲ့ထုံရတော့စသည်ဖြင့်ဗောလေအဲပြောင်းလောင်ကြတော့ရှစ်လာတယ်အဲ့ဒီဘဝမှာလဲသူကအာယတာဧကနာဟိုလူပြစ်မယ်တတ်အောင်သေပြန်ရောအဲ့တော့လူဘဝတကားသေးတယ် อืมနောက်မွေဘဝတစ်ခါသေးတယ်ခွေးဘဝတစ်ခါသေးတယ်အဲနောက်တကနွားဘဝတစ်ခါသေးတယ်ဒါကြောင့်မသိမသာလို့ပြောတာမသိရင်မသာဖြစ်တာဘာမသိလို့အမှန်မသိလို့နော်ဒုက္ခအမှန်တရားတွေမသိလို့မသာဖြစ်ရတယ်တဲ့။အော်မလူမသာ၊မွေမသာ၊ခွေးမသာ၊ဝက်မသာအဲခွေးမသာ၊နွားမသာလို့ဖြစ်ရတာ။အဲ့လိုဖြစ်ပြီးတော့ အဲ့ဒီဖြစ်ပြီးတော့လေသူ့ရဲ့နန္ဒီတာကကုံမလားမကုံသေးဘူးမကုံသေးဘူးအဲစိတ်ကတကမကိုဆွဲလန်းနေတာနန္ဒီတာကတဏှာနဲ့ချစ်ခင်ဆွဲလန်းနေတော့အဲ့တကမဘိုက်တဲ့ပြန်ဝင်စားတာလိလာဖြစ်တယ်တဲ့တာလိလာဖြစ်တယ်တာလိဖြစ်တဲ့ဘောကြအမှန်သိသွားပြီအမှန်ပေါ်လာပြီ မှန်ကိုမြင်မှ အမှားစင်နေတဲ့အမှန်ကိုမြင်မှဒါကြောင့်အမှန်မြင်အောင်တရားမှတ်ကြိုင်နေတာဘာအမှန်ဒုက္ခအမှန်ဒုက္ခတရားအမှန်ပဲဒါသိအောင်တရားမှတ်ကြိုင်တာအဲ့ဒါကလေးလေးပွားရောက်တော့သိသွားပြီဘဝဖြစ်စဉ်တွေကို ပြန်မြင်လာတယ်ဘဝဖြစ်စဉ်တွေပြန်မြင်ပြီးတော့သူ့အမေနှုတ်လည်းမစို့တော့ဘူးအကင်လည်းမခံဘူးအဲရွယ်ကြီးလို့လည်းအမေလို့တကွမမကောအဖေလို့မကောဘူး အဲနောက်အရွယ်လေးရောက်လာတော့သူ့အဘိုးကမသေးသေးဘူးရှိသေးတယ်ငကိုအရင်ဘွားအဖေကရှိတယ်။မမီးတဲ့မင်းအဖေနဲ့အမေပေါ်မှာရက်ဆက်စိန်ကားလာကြီးလားအဖေလို့လည်းတခွန်းမှမခေါ်အမေလို့လည်းတကွန်းမှမခေါ်ဘူးမင်းစိန်ကားလာကြီးလားအဘိုးတဲ့ကျွန်တော်စိန်ကားတာမဟုတ်သူတို့ကကျွန်တော်ဘောတက်ကြတာ၄ဘွားရှိပြီတဲ့အဲဘုန်းကြီးတို့မြန်မာစာပေမှာတော့ မီးနဲ့မတ်လင်ကိုသက်40တိုင်အောင်ပါလို့ဆောင်းဖို့ကလေးရှိ44ဘဝ၄ကတတ်တာပေါ့လေအဲ့တော့ဘိုးကဒါတွေသိသွားတယ်ဟာတော်ရက်ဆက်တာပဲငါသားငယ်နဲ့ဒီမိမတော်ရက်ဆက်တာပဲဒီလိုလူမျိုးနဲ့တော့အတူမနေဘူးဆိုပြီးတော့အဲ့ဒါဘုန်းကြီးကြောင်းသွားသင်္ကန်းဝတ်အမှန်တရားတွေသိလာတယ် တံဝေကဉာဏ်ဒီအမှန်သိလာတယ်တံဝေကဉာဏ်နဲ့အမှန်သိတော့ဒိဋ္ဌလံတုံလုံးပြီးတော့အဲ့တော့သင်္ကန်းဝတ်တော်လည်းပဲသူမြတ်အပူဇောကံဘဝတ္တာမဟုတ်ဘူးတန္တရာဒုက္ခဘဝဗံဗံတတ်တအသက်ခံရတဲ့အဖြစ်ဆိုးကြီးမှလွတ်အောင်တဲ့တရားကိုရှုမှတ်တာဘယ်သူမှစကားမပြောဘယ်သူမှလည်းမကြည့်ဘူး ကိုတရားကိုမှတ်တာပဲသွားရင်လည်းမှတ်တယ်ရရင်လည်းမှတ်တယ်ထိုင်ရင်လည်းမှတ်တယ်ကိုယ်တာစန့်တာမှတ်တယ်ဓမင်းစားတာတောက်တာမှတ်တယ်ရေချိုးတာမှတ်တယ်ကြီးကြီးငယ်စွန့်တာမှတ်တယ်အလုတ်အပြုတ်ပြင်လေကုန်မှတ်တယ်ဘာမှလူလေးသေးမရှိကာယပေါ်ရင်ကာယကိုမှတ်တယ်ဝေဒနာပေါ်တော့ဝေဒနာကိုမှတ်တယ်စိတ်ကူးပေါ်တော့စိတ်ကူးကိုမှတ်တယ်ယုံနဲ့သဘောတရားပေါ်တော့ယုံနဲ့သဘောတရားရှုမှတ် အဲဒီလိုရှုမှတ်လိုက်တဲ့ဉာဏ်စဉ်တွေတဲပြီးတော့ဘဝတံဝေကဉာဏ်ကလည်းပြင်းထန်အပြစ်မှန်တွေသိသွားပြီတဲ့အမှန်ကိုမြင်တော့အမှားတွေစင်တော့မေးတဲ့အဲဒါကြိုးစားအထုတ်လိုက်တာကြိုးစားအထုတ်လည်းမကြခင်မှာပဲမြေပိုးနှစ်ယောက်လုံးအာသဘောကုန်ခံပြီးတော့ယဟန္တာဖြစ်တယ်တဲ့ယဟန္တာဖြစ်သွားတယ်အဲတော့ယဟန္တာဖြစ်သွားရင်ဘာကုန်သွားနန္ဒီရာက လူတတ်သမလက်အောက်ကလွတ်ပြီးဘယ်တော့မှမအိုတော့ဘူးဘယ်တော့မှမနာဘယ်တော့မှမသေးတဲ့နိဗ္ဗာန်အငြိမ့်တတ်တယ်ပျော်မွေ့သွားနိဗ္ဗာန်အငြိမ့်တတ်ဆိုတဲ့ဟိုမှာတောင်ကန်းအေးချမ်းသောနေမြေမှာတဲ့ပျော်ရွှင်ချမ်းမြေစွာနေနိုင်သွားကြပြီတဲ့ဝန်တန်စရာကောင်းပါတယ်အတုယူစရာလည်းကောင်းပါတယ်ကြီးညိုစရာလည်းကောင်းပါတယ်တဲ့ဒီအာတိဝိသောပမသုတ်တံမှာလာတဲ့ ငွေကြီးလေးကောင်ကိုသဘောပေါက်လို့ရှိရင်လည်းပဲယဟန္တာဖြစ်နိုင်နေတဲ့အဲယန္တူကြီး9ယောက်ကိုသဘောပေါက်ပြီးရှုမှတ်ရင်လည်းယဟန္တာဖြစ်နိုင်နေတဲ့ဒီနန္ဒီရာဂလို့ခေါ်တဲ့တဏှာကိုသဘောပေါက်အောင်ရှုရင်လည်းပဲယဟန္တာဖြစ်နိုင်နေတဲ့သူ့ပိုင်းနဲ့သူ့ပိုင်းနဲ့အသောကုံကံယဟန္တာဖြစ်ဖို့အဒီမြတ်စွာဘုရားဟောထားတာတဲ့အမတန်မှကျေးဇူးတင်စရာကောင်းပါတယ် အဲ့ဒီမွေကြီးလေးကောင်ဘေးကလွတ်အောင်ရန်သူကြီးလူတသမ9ယောက်လက်ကလွတ်အောင်အတွင်းလူတသမလူယုံတော်တငယ်ချင်းလက်ကလွတ်အောင် ပြေးနေရင်တဲ့ဥပဒနာတရားပွားများတဲ့ယောဂီနံပါတ်1ယုံနာနှစ်ပါးပိုင်းခြားသိတဲ့ဉာဏ်နံပါတ်2အကြောင်းကျိုးသိတဲ့ဉာဏ်နံပါတ်3လက္ခဏာရေး3ပါးသိတဲ့ဉာဏ် နံပါတ်၄ယုံ nant ဖြစ်ဖြစ်သိတဲ့ဉာဏ်အဲ့ဒီဉာဏ်ရောင်အထုတ်ရင်းတဲ့ဉာဏ်နုနေသောအချိန်မှာဝိပဿနာဉာဏ်ညူးကြောင့်တရားစေပါပေါ်လာတတ်တယ်လို့မနေ့ကတော့ဟောခဲ့တာအဲပထမဩဘာဒအယောင်လေးနေပေါ်တတ်တယ်တဲ့အဲဒါလည်းမှတ်ရမှာပဲနံပါတ်1ကပီတိ၅မျိုးတစ်မျိုးမျိုးပေါ်တတ်တယ်ဒါလည်းရှုမှတ်ပြီးတော့ပေးရမှာပဲ အဓိပေဩပါသောပိဋိပတ္တတိတဲ့နံပါတ်3ကပတ္တတိကိုရောစိတ်ပါအေးမြတဲ့သဘောတဲ့ငြိမ်းချမ်းတဲ့သဘောတဲ့တွေးတတ်တယ်တဲ့အဲ့ဒါတစ်လုံးမတွေးဘူးတော့အဲ့ဒီအေးမြငြိမ်းချမ်းတဲ့သဘောလေးကိုနိဗ္ဗာန်ထင်ပြီးတော့တွားရင်ဒါမှားသွားပြီအဲ့ဒါမှတ်ရမှာအေးငြိမ့်တယ် ကောင်းတယ်မှတ်ရမှာပေါ့အေးနေနေချမ်းသာတယ်မှတ်မှတ်ပြီးတော့ဘဲဘဲပြီးဆက်သွားဩဘာတော်ပိဋိပတ္တတိအတိမောခောလေးနံပါတ်သုံးပြတ်ခြင်းတရားတရားတွေအာကောင်းလာတယ်တဲ့။ဩဒီတရားဟောခဲ့တဲ့ဘုရားသိကျေးဇူးတင်စရာကောင်းပါလား။တို့အထုတ်တဲ့တတိပဋ္ဌာန်တရားကလည်းသိကျေးဇူးတင်ဖို့ကောင်းပါလား။ ဘဝခန္ဓာဒုက္ခယံသူဘေးကကင်းဝေးအောင်ကဲတင်တဲ့တရားတော်မြတ်ကြီးအစ်စ်ပါလားလို့တရားတော်ဘုံမှာလည်းယုံကြည်လာတယ်တရားဟောပြောပြတတ်ပြီးတဲ့ဆရာတော်တန်ဃာတော်ရှင်မြတ်ဒီဘုံမှာလည်းယုံကြည်မှုတရားတွေအကောင်းလာတယ်တဲ့ကြည်ညိုမှုတွေဖြစ်လာတာပေါ့ဟောပြီးတဲ့ပုဂ္ဂိုလ်တွေအကမတန်စစ်စစ်ပြီးတဲ့ဆရာတော်တန်ဃာတော်တွေကိုလည်းကြီးညိုပြီးတော့အဒီမောက်ကတရားတရားတွေဖြစ်လာတယ်တဲ့ ဲ့ဒါလိုမြတ်စွာဘုရားကဟောထားခဲ့ပါတယ်။အဲကျန်တဲ့ပိုင်းကိုနောက်တရက်မှဆက်ပြီးတော့ဟောပါမယ်တဲ့။သူ့အပိုင်းနဲ့သူအဲယဟန္တာဖြစ်အောင်တဲ့ဟောထားတဲ့တရားတွေတဲ့။တပိုက်ချင်းတပိုက်ချင်းပြည်ပြည်ချင်းဟောသွားမယ်မကြခင်တော့ပြီးမှာပါ။အဲ့တော့ကိုကကိုတရားကိုခန္ဓာကိုယ်ကြီးရဲ့သဘောအမှန်သိအောင်သင်္ကြန်အမှတ်က အဲဓာယမကဇိညာပါအောင်ဇိညာမကဓာယမကိုပါအောင်အဲဇိညာဓာယမငကုဟာဒွေတွေသိစိတ်နဲ့ဆက်ဆက်မိအောင်အဒွေတွေသိစိတ်နဲ့ဇိညာအထိုင်အမတ်သုံးခုဆက်ဆက်အောင်တဲ့နာယီလက်တန်လို့မပြတ်မလက်ရှုမှတ်မယ်ဆိုရင်ဖြင့်ယောဂီများမျောမှန်းတဲ့ဘေးမတန်အေးချမ်းတဲ့ဟိုမှာတောင်ကမ်းမှာစံမြန်ရပါလိမ့်မယ်လို့မြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ် ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောတရားတော်ကိုနာယူမှတ်သားဟောကြားကြသော ကျွန်ုပ်တို့၏လောကီယုံနာခန္ဓာအာယရဏဓာတရားတို့သည်၎င်းတလောကလုံးတကဘာလုံးမှရှိတဲ့တတဝအလုံးတို့၏လောကီယုံနာခန္ဓာအာယရဏဓာတရားတို့သည်၎င်းပြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသိခြင်းနှိပ်စက်တဲ့ဆင်းရဲအစစ်မှန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသစ္စာ ဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးကသမှုတရားသစ္စာထိုတဏှာချုပ်ရငြိမ်းရအေးရဖြစ်တဲ့နိဗ္ဗာန်ချမ်းသာဟိုမှာတောင်းကအေးချမ်းသောနေမြေကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်တဲ့မဂ္ဂင်ရှိတံတတိပဒံမြတ်တရားနဲ့တကဝမြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စ သာသနာပြုမြတ်ကောင်းမှုတွေက မက္ခသစ္စာလို့သစ္စာ၄ပါးလေးချိန်တိုင်တိုင်သိမြင်ကြပါသဖြင့်မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി ယတာကိုယ်စီကိုယ်ကခံစားနိုင်ကြလို့မို့ဟိုမှာတောင်းကန်းအေးချမ်းသောနေမြေမှာ အေးအေးချမ်းချမ်းပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု